အာဂမခုမြေရလာကနှစ်ရက်1990ခုနှစ်မေလ25ရက်နေ့ဒီမှာဦးနဲ့ဟောနနာယူနဲ့35မိနစ်ချိန်မှာတရားလေးကြတယ်မနေ့က စိတ်ရှိမှတ်တာနဲ့ပတ်သက်လို့ပฏิပိစီယအချက်ကလေးတွေပြောပြကြတယ်အခုမကုံလေးလို့ဆက်ပြီးတော့အဲဒီစိတ်ဓာတ်မြတ်ပနာပฏิပဒံစိတ်ရှိမှတ်မှုနဲ့ပတ်သက်တဲ့အချက်ကိုပဲဆက်ပြီးပြောရမယ်တဲ့တချို့ယောဂီကြရလဲစိတ်လွင့်နေထွက်နေကြတော့စိတ်လွင့်တာထွက်တာကိုလုံးဝမသိရဘူး လူကစိတ်မလွန်မမထွက်ဘူးလို့ပဲထင်နေတယ်။အောင်းတာပုံမှာစိမနဲ့စိမလေးနေတယ်လို့ဒီလိုပါ။ဒါကလူရဲ့လူကတရားကြောက်တယ်မှာစိတ်ကလေးတွေထွက်တာသူ့ရဲ့လားလို့ဆိုတော့သူ့ရဲ့လားလို့မေးရင်ဖြစ်ဖြစ်ပုံမှာပဲထွက်သလားလို့မေးရင်ဖြစ်ဖြစ်စိတ်ကမထွက်ပါဘူးသိနေနေတာပါပဲ။ တပည့်တော်ကအထက်မှခံမှုတွေကအဲ့ဒါလိုအခိုင်အမာပြောတတ်တယ်အဲ့ဒါအောင်အောက်ပတ်တယ်လားဟုတ်အဲ့လိုကလည်းအဲ့ဒါရဲ့ဒီစိတ်မထက်တာမလွတ်မှာမဟုတ်ဘူးရဲ့မသိတာဖြစ်တယ်လို့သိတာဆင်းပြပြပြီးတော့သိက္ခာတော်မှာပြီးအောင်ခရီးတော်ကြီးရှိပါ သိခတ်တာလည်းမသိအောင်ရှိတယ်ဆိုတာအမှုတမှုကိုတိုးပြီးစူးစူးစိုက်စိုက်ရှိလိုက်လို့ရှိရင်အမှုတမှုတော့သိကမနေဘဲနဲ့ဖက်သွားတယ်အဲ့ဒါမကြရင်သိတယ်ဒါကြောင့်ရှိတဲ့ဖြစ်တဲ့သင်္ကန်းအာရုံဖောင်းမှုတမှုကိုဖောင်းတာအကလည်းသိသိနာအကလည်းသိသိရမယ်ဆိုတဲ့စိတ်နဲ့စူးစူးစိုက်စိုက်ဖောင်းနိုင်တဲ့စိတ်ကပ်ပါတော့ဘိုင်နဲ့စိတ်ကပ်ပါတော့ အဲ့ဒါကိုပြောရကြည့်လို့ကြည့်ရစိတ်ထွက်သွားတာနဲ့ပဲမကြဘူးစိတ်ထွက်မှန်ပြီးတော့စဉ်းစားနေစဉ်းစားမှန်ပြီးတော့အိမ်မှန်ပြီးနေအိမ်မှန်ပြီးတော့ဒီလိုမျိုးနဲ့မူလာရတာဖောင်းတဲ့ပုံမှာမှတ်တာကိုခက်ရရခက်ရရဖြစ်မှလို့ကြည့်ရတော့ဖောင်းတဲ့ပုံကစိတ်ထွက်ပြီးဒေးရောက်သွားလဲမဘူးစိတ်ထွက်တာဖောင်းတဲ့ပုံမှာမှတ်နေတော့ပဲဆုံးတယ်ဒါကြောင့် အောင်းနှုတ်တုံရနေပြီးတော့စိတ်တခြားဆက်သွားတယ်လင့်သွားတယ်ဆင်းရဲနေတယ်လို့သိအောင်တဏှာဖြစ်တဲ့ဘာမှမတဲ့အာယုံကိုခဏစားစားပြီးပြီးစူးစူးသက်သက်ရှိလို့လိုတယ်အဲဒါလို့စူးစူးသက်သက်ရှိလို့ခဏစားစားသိလာရင်မှစိတ်လုံးမှာစိတ်သက်တာကိုသိလာတယ်အဲဒါလို့ဒီကိုအရေးကြီးတယ်စိတ်လုံးမှာထက်တာကိုသိမှပဲလက်နဲ့စိတ်သက်တဲ့စိတ်ကိုသိမှတယ် လက်မကမမလူဘူးဆိုရင်တော့လက်နဲ့စိတ်ဖက်တဲ့စိတ်ကိုမဖြစ်နိုင်ဘူး။လက်နဲ့စိတ်ဖက်တဲ့စိတ်ကိုမဖြစ်နိုင်စိတ်ကလက်နဲ့လက်စဉ်းစားနေစဉ်းစားတွေးနေတွေးနေတော့တမာရီမဖြစ်ဘူး။ဥဒ္ဒကနိဝရဏခေါ်တဲ့စံနေတဲ့စိတ်တွေပဲဖြစ်တယ်။အဲဒါစိတ်ကိုရှိဖို့တိတ်ရေးကြည့်ပါလေ။စိတ်ကိုရှိမှလည်းအကျိုးရသွားတဲ့ဝိထုတာရကတွေအကျမ်းမှာအတဏ္ဍနဲ့ရှိရတယ်။အဲဒီထဲကတစ်ခု ထောက်ပြကြမှာလဲအဲဘာဝနာကအချိန်တစ်ချိန်မှာဗာရဏတိပြည်မှာဖြစ်တဲ့ဆိုတဲ့ပြည့်ကလေးတစ်ခုပါဗာရဏတိမြို့မှာတရားတရားကဝေနာကလမ်းမကြီးပင်ကိုရပ်ပြီးလမ်းသားလမ်းသားတွေကိုကြည့်နေတော့အဲ့ဒါကြည့်နေတဲ့မှာခလန်းလန်းကရေရေဒီတရားရတဲ့နဲ့လာကြတဲ့ဇနီးမောင်နှံမျိုးရောက်ကြောက်လာတာကိုသူကြည့်နေမိတယ် ဒီကနေ့မှန်မှန်ကတနည်းလည်းခေါ်ပြောသမဏေကလည်းခေါ်ပြောဆိုတော့ဒီကနေ့လည်းအမှန်မှန်ကြီးရဲ့ဒါတူပရိပုဏ္ဏကဒီကကအဲ့ဒီကနေ့မှန်မှန်ရဲ့ဘက်မူပုံလို့ဒါပေမဲ့အနည်းကလာတဲ့အခါကျတော့ဒီကနေ့ကြီးကအမျိုးသားပေါ်မှာမရှိတော့အမျိုးသမီးပေါ်မှာတက်ပြီးမှကြီးကတဝဲလည်းလည်းဖြစ်ပြီးတော့ ရှိမိနေရတာအဲ့ဒီအမျိုးသမီးပေါ်သူကမေတ္တာနဲ့စိတ်တွေပြည့်မှန်ဖြစ်လာပရမရဒီတရားစိတ်နဲ့ဖြစ်နေတာသူမသိဘူးဒါကြောင့်မေတ္တာရှင်ရဲ့ကြည့်နေပြီခဏကြာမှပြိယဘူးဟောငါသူတော်ကမိဘတတ်တဲ့စိတ်တွေဖြစ်နေတာလားလို့အဲ့ဒါလေအလံတရားတွေ့တယ်သူဒီကနေ့ဖြစ်တဲ့တန်တွေက ခုလနိုင်ကပုဂ္ဂိုလ်ဖြစ်လာပြီးတဏ္ဍတဲ့ပုဂ္ဂိုလ်ကတဏ္ဍတဲ့တဏ္ဍတဲ့မြတ်တဲ့မြတ်တဲ့ဖြစ်ကုန်လို့ဖြစ်ကုန်လို့ရှိမှုဒီလာဖြစ်မယ်သာသနာ့ဆိုတဲ့ပုဂ္ဂိုလ်အဲ့ဒါလို့ရှိမှတ်ဖို့သင်ပြတဲ့ပုဂ္ဂိုလ်တော့မရှိဘူးဒါပေမဲ့ဒီကသုခိဘဝရာအဲ့ဆိုတဲ့ပါရမဒီလိုတော့အတွက်ဒီလိုလိုရတဲ့ဒီသုခိဘဝတဏ္ဍစိတ်တွေကိုပဋိမကတ်ရှိတဲ့ လုပ်ငန်းကိုသူလုပ်ဖို့ကြည့်တာဖြစ်တာအဲ့ဒါလေတဏ္ဍေတဏ္ဍေဖြစ်ကုန်တယ်ဖြစ်ကုန်တယ်မြတ်တဲ့တာရီချင်းဒီလိုပြန်နေပြန်မှာပဲသူစိတ်တွေငြိမ်းပြီးတော့မာရီတွေအားကောင်းလာအဲ့လိုအားကောင်းလာတဲ့အခါမှာတဏ္ဍေကိုရဲ့စနုပြမှုတော်အနုဒကမတ္တတော်တဏ္ဍေကိုဖြစ်ပြီးပြမြဲတဲ့တော်လုံးနဲ့မကြဖြစ်တဲ့လူဆင်းရဲတဲ့တော် သူငင်းနေတဲ့ပုဂ္ဂိုလ်တ attva အတ္တအတ္တဝင်မဟုတ်တဲ့သဘောဆိုတော့ဒီသဘောသိမှုအနိစ္စဒုက္ခမတ္တသဘောတွေသိစဉ်မြတိလာပြီးတော့မလေးခင်ပုံလေးခင်ရပြီးဒီကအဲ့ဒီနေရာမှာပဲအရဟတမင်္ဂရတဲ့ပုံမှန်ရပြီးတော့သစ္စေကဗုဒ္ဓဖြစ်တာဒါကနာပဆိုတော့ယဟနာရောလို့မရှိဘူး သာသနာ့မှာရတ္တမေရတ္တကိုမြင်ရလို့ကိုသစ္စေကဒုက္ခပဲခေါ်ရသစ္စေကဒုက္ခဆိုတာသစ္စာတရားသစ္စာတရားဆိုတာတမန်တော်တွေကတရားရှင်တို့သာသနာ့ဘက်မှာရတ္တမေရတ္တကိုရတာမဟုတ်ဘဲနဲ့သာသနာ့ဘက်မှာပူးကရတ္တမေရတ္တကိုရလို့သစ္စေကဒုက္ခလို့ခေါ်ရအဲဒီသစ္စေကဒုက္ခဖြစ်ပြီးတာနဲ့သစ္စေကဒုက္ခရဲ့သမရာအတိုင်း ခုကနာနာရှိတဲ့လူရဲ့လူသားတွေကြောက်တာပြီးတော့ဒီပုဂ္ဂိုလ်ရဲ့ဘာနာမှာရဟောရံကားတွေရလာပြီးတပိတ်နဲ့ပုံမှန်နဲ့ဖြစ်ပြီးရံဖြစ်တာဒီအာမဒီဟာပုဂ္ဂိုလ်တို့ဓာတ်ရဲ့ဆံမြဖြစ်တဲ့သုမန္တတာမန္တမီလံကြီးကိုကောင်းငင်ကဇာနဲ့ပြတာတယ်ဒီကဒီဘုရားကိုကြည့်မယ်ဆိုရင် တကယ်လို့ဒါဒီတကာတတ်မဲ့စိတ်ကိုမကုမှုရင်ဒီတတ်မဲ့စိတ်ဟာတစ်ခုခုကြီးထွားလာပြီးပေါ်လာမှုဖြစ်လာမှသိကြတယ်တဏှာကနေပြီးဥပါဒံဖြစ်လာတဲ့သဘောပေါ့အဲ့ဒါပေါ်လာလာရင်သူ့စိတ်ကိုမထိန်နိုင်မထိန်နိုင်ဖြစ်ပြီးဒီမျိုးသမီးကိုပေါ်လာရင်လည်းပူရိလည်းရပြုနိုင်မှုကောင်းပြုနိုင်မှုတွေလည်းမယ်ဒါမှမဟုတ်တခြားတနည်းနဲ့ရအောင်ပြုလို့ကောင်းပြုလို့ပြုလို့လည်းမယ် ဒီလိုကလေးပြန်ကတမ်းလာကြတဲ့ထိုးသေးသူသေးတွေကိုဒီဆွေရခံစားမှသိကြတယ်။တကယ်လို့တို့လည်းမသိမိအောင်ထိမ့်သိမ့်ဆောင်လေးနိုင်တော့ဒီကလောင်းဒုက္ခသေဒီသူဒီမှာဆင်းရဲဒုက္ခရောက်သွားမှသိကြတာလေ။အခုတော့စိတ်ကိုနိုင်နိုင်နေနေသိမိလိုက်တဲ့အတွက်စိတ်ရဲ့သဘာဝအမှန်ကိုသိရင်ပြီးပြီးတော့ အရဟတမေဟောတဝေရုရပါတော့ကုလိုပါငြင်းငြင်းငြင်းကြတယ်ဒီလိုရတဲ့ဒီရဲ့စိတ်ကိုရှိတဲ့စိတ်တံမြတ်တမတတိပဌာန်ကအလွန်အရေးကြီးကြောင်းသိရလာပါတယ်ဒါကြောင့်စိတ်ကိုစိတ်စိတ်လုံးကိုစဉ်းစားစိတ်ကိုစိတ်စိတ်ကြီးစိတ်ဒေခြင်းစိတ်မလေးခြင်းစိတ်ကျင်းစိတ်ကြော်လို့စတဲ့ဒီစိတ်မျိုးကိုမှအလွတ်မခံနိုင်တဲ့စိတ်ဖြစ်တဲ့တိုင်းဖြစ်တဲ့တိုင်းအဲ့ဒီစိတ်ကြောက်မတော်မခြင်း စိတ်ကကတင်းနေမှခတ်တဲ့တဲ့ရှိဖို့အရေးကြီးပါတယ်အခုစိတ်ဓာတ်နဲ့ပဒနာနဲ့ပတ်သက်လို့ပြိထားကြအချက်ကလေးတွေပြောပြီးလို့ခံစားမှုကိုရှိရဝေဒနာနုပဒနာပဋိပဌာန်နဲ့ပတ်သက်လို့ပြိထားကြအချက်ကလေးတွေပြောအောင်မယ်ခံစားမှုဝေဒနာရရှိရမှလည်းပြိထားကြအချက်ကလေးတွေရှိပါတယ်ခံစားမှုဆိုတာ ခန္ဓာခံစားမှုဒုက္ခဝေဒနာဆင်းရဲခံစားမှုဒုက္ခဝေဒနာမကောင်းတာမဆင်းရဲခံစားမှုဒုက္ခဝေဒနာလို့ခံစားမှုသုံးမျိုးဒီသုံးမျိုးမှာဒေခံစားမှုရဲ့ဖြစ်တဲ့ဖြစ်တဲ့ဖြစ်တဲ့တိုင်းခံစားမှုဝေဒနာကိုသိရမယ်ခန္ဓာလေးလဲခန္ဓာကံကံမှုကိုသိရမှာပဲဆင်းရဲနေလဲဆင်းရဲခံစားမှုကိုသိရမှာပဲပရမဂုံပရိပုဒေကတော့မဟာပရိပက္ခဏဝေဒနာနုပ္ပတနာအမှန် ကျွန်တော်တို့ကဟောကြားတော်မူကြရခံစားမှုမှန်တယ်ကောင်းကောင်းဆိုးဆိုးပြုပြုနေရမှာဒီပဲဆိုတာပရိပုလို့ပါပဲခန္ဓာခန္ဓာမှုဒုက္ခဝေဒနာပဲဖြစ်ဖြစ်ဆင်းရဲခန္ဓာမှုဒုက္ခဝေဒနာပဲဖြစ်ဖြစ်မဆန်းနိုင်မဆင်းရဲဝမနေဝမတာခံစားမှုဥဒ္ဒခဝေဒနာပဲဖြစ်ဖြစ်ဘာဘယ်လိုခံစားမှုပဲဖြစ်ဖြစ်ဖြစ်နေရပါဘူးကမကုမှုကိုလည်းဒီခံစားမှုကနေပြီးတော့ လောကလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ်အမှုမြင်မှမှုဒိဋ္ဌိမှာခံစားရဆိုတာတော့ဖြစ်မှသိကြရဒါကြောင့်ခံစားမှုမှန်မှန်အကောင်းကောင်းဖြစ်ကိုအလွတ်မပေးဘဲနဲ့ရှိလို့လေဆန္ဒရဲဆန္ဒရဲဆင်းရဲဆင်းရဲစသည်ဖြင့်နာရနာရကျင်းနေကျင်းနေကြိုက်တယ်ကြိုက်တယ်ဆဲတယ်ဆဲတယ်စသည်ဖြင့်ဒုက္ခဝေဒနာရှိတယ်ပြောတယ်ပြောတယ်ဆန္ဒရဲဆန္ဒရဲစသည်ဖြင့်ဒုက္ခဝေဒနာလည်းရှိရတယ် ဒီကနာမိတ်ကမိကတဲ့ဒုက္ခဝေဒနာကိုပြုရင်အကုသိုလ်ဖြစ်တာမျိုးမပြုပါဘူးလို့ယူဆတတ်ကြတယ်။နာမိတ်ကမိကိုခံစားနေရင်တော့ဒေါသမနတအကုသိုလ်ဖြစ်တာမှန်ပါလေ။မြတ်စွာဘုရားကအဲ့ဒီလိုခံစားနေလို့မင်ကြတာမဟုတ်ပါဘူး။မခံတာတဲ့ခံစားမှုဆင်းရဲတဲ့ခံစားမှုဒီဒုက္ခဝေဒနာကို ခံရနေဖို့မဟုတ်ပဲပြုပြုနေဖို့မြတ်စွာဘုရားမိန့်ကြားတော်မူတာပါဒုက္ခဒုက္ခဆင်းရဲအမှန်တရားကိုတိုင်းတိုင်းခြားခြားသိရမယ်ဆိုတော့တိုင်းသိအောင်ခံစားမှုဒုက္ခဒုက္ခကိုသိနေခြင်းသမ္မာတတိနဲ့မခံနာတဲ့တဘောပဲလို့အမှန်တိုင်းသိနေခြင်းသမ္မာဒိဋ္ဌိဟာအကုသိုလ်မဟုတ်ပါဘူးပုဗ္ဗဘာဝမဲ့ရဲ့အစိတ်ပိုင်း တမ္မာတတိနဲ့ပဲတမ္မာဒိဋ္ဌိနဲ့ပဲနေဖြစ်တယ်ဆိုတာကိုအားထုတ်ပြီးတဲ့လူတိုင်းသိနေပါတယ်ဒါကြောင့်နာမကျမှုကာမှုကံတို့ကိုမခံနိုင်တဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်လာရင်အဲဒီဒုက္ခဝေဒနာတွေကိုဖြစ်ရင်အကုသိုလ်မဖြစ်ကုသိုလ်ကဖြစ်တော့မဖြစ်တဲ့အဲဒီဒုက္ခဝေဒနာကိုခံစားနေရင်တော့ဒေါမနတအကုသိုလ်ဖြစ်တာပေါ့ ခံရနေတယ်ဆိုတာမလို့နားလိုက်တာကျင်လိုက်တာတိုက်လိုက်တာသူတို့တရားကလည်းတရားထုတ်ကောင်းတယ်ဆိုလို့လာပြီးအထုတ်တာတော့ဒီလိုဆိုတရားလာကောင်းလို့တော့အဲ့လိုနာရာကျင်နာတိုက်တာဆိုတာကိုခံရနေရင်တော့ဒေါမနတအကုသိုလ်ပဲအခုငါကတရားနှိမ်ကြတာကခံစားဖို့နှိမ်ကြတာမဟုတ်ဘူးသိသိနေလို့နှိမ်ကြတာဒါကြောင့်သိသိနေရင်တော့ဝိပဿနာကုသိုလ်ဖြစ်တာပဲ ဒုက္ခဝေဒနာဝေဒနာနာမဒုက္ခဝေဒနာဝေဒနာနိတိပဒါတိဆင်းရဲခံစားမှုကိုခံစားရတယ်နော်ဆင်းရဲခံစားမှုကိုခံစားနေရတယ်လို့သုတ္တရာဥလို့မဟာတတိပဌာနာတိတ်ဒေသနာတော်မှာတိုက်ရိုက်မြတ်စွာဘုရားမိန့်ကြားတော်မူတာပါပဲဒါခံပြီးစိတ်မှတ်တာကြာလာလို့ညာမှုကိုထုံနာမှုတိုက်တမှုစတဲ့ဒုက္ခဝေဒနာဆင်းရဲတွေဖြစ်လာရင် မူလရှိတဲ့အာယုံဖြစ်တဲ့ဖောင်းမှုပိတ်မှုကိုပြစ်လိုက်ပြီးတော့သူ့ရဲ့ပုံစံကြတဲ့ဒီဒုက္ခဝေဒနာတွေကိုဉာဏ်နဲ့ကျင်နဲ့ပုံနာနာရတာတွေကျင်ဒီဒုက္ခဝေဒနာတွေရှိနေကြများအခုအတိုင်းဆက်ခတ်တာကသိရပါမယ်ဝေဒနာပြင်းလာရင်လည်းအစွမ်းကုန်ဒုက္ခကိုသိနိုင်မှာသိရပါမယ် ဒီလိုရှိတာဟာခံစားမှုဝေဒနာခန္ဓာရဲ့သဘောကိုသဘာဝအတိုင်းတရားဖြစ်နေခြင်းပါပဲဒီဒုက္ခဝေဒနာကြောက်တာပြေပြအောင်ဖြစ်ရတာမဟုတ်ပါဘူးဒီနေရာမှာသိပရိထားလို့ပဲနာမကျန်လို့ကောင်းလို့ကောင်းလို့ကြောက်တော့မခံလာတဲ့ဒုက္ခဝေဒနာဆင်းရဲတွေကိုရှိတာဟာအဲ့ဒီဒုက္ခဝေဒနာတွေကြောက်သွားလို့ရှိတာမဟုတ်ဘူး ဒီဒုက္ခဝေဒနာတွေရဲ့သဘာဝလက္ခဏာတာမင်းလက္ခဏာကိုသိဖို့ရှိတာဒါကလည်းသိပါမယ်လို့စိတ်ရှင်မှုတမာရီအားကောင်းလာတဲ့အခါမှာတော့ဝေဒနာဟာရဲ့ဝင်ရဲ့သွားတတ်တယ်။ဆက်မဖြစ်တော့အဖြစ်ရပြီးကြောက်ရင်လည်းကြောက်သွားတတ်တယ်။အဲဒါလို့ဒီကဟာဒုက္ခဝေဒနာဝေဒနာနဲ့ဒုက္ခဝေဒနာဝေဒနာမြုပ်ပဒနာတိဆိုတော့ဝေဒနာမြုပ်ပဒနာတရားတော်နဲ့ အငြိပြုတာပါပဲဝေဒနာကိုသိခံနိုင်ကသိခံပြီးဇေတုံးနဲ့သိရပါမယ်ဘာကြောင့်လဲဆိုရင်ဝေဒနာအနိစ္စံတရားတက်တဲ့တော့ဒီလိုပါပဲ။တနည်းအားဖြင့်ဝေဒနာဟာယောဂီရဲ့မိတ်ဆွေဖြစ်လို့ပါပဲ။ဝေဒနာကိုရှိလို့ဝေဒနာရဲ့ဖြစ်ပေါ်လာမှုကြောက်တာမှုသဘောတွေဝေဒနာရဲ့မမြဲမှုဆင်းရဲမှု ပုဂ္ဂိုလ်တ attva အကောင်ထည်အနေနဲ့ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတော့အနိစ္စဒုက္ခမတ္တသဘောတွေကိုသိမြင်လာတဲ့အခါကျတော့ဒီသဘောတွေသိတဲ့ဝိပဿနာဉာဏ်ကိုရင့်လာရင်မျက်မှန်ပုံမှန်နဲ့မိတ္တံကိုမြတ်စွာဘုရားလုံးဒါကြောင့်ဝေဒနာဟာမိတ္တံတရားကိုသိတဲ့တော့တယ်လို့ပြောတာဟုတ်လားဗလားပြောလို့ဟမ် အဲ့ဒါဝေဒနာကိုခုရဘူးဆိုလို့ဒီယောဂီကငါဘာရဘူးလို့ပြောတာဟမ်ပဲ့ရဘူးလို့ပြောတာမဟုတ်ဘူးလားဘာရလဲပါခြင်းတော့မိမိကမကခြင်းတော့အဲ့ဒါကြောင့်လို့စိတ်စိတ်ကိုယ်ကိုယ်ပဲပဲမင်းနဲ့အပန်းကိုပြီးခံပြီးတော့ဒွယ်နဲ့ပြရတယ်နောက်တော့ရတဲ့ဝေဒနာသူ့လူတိုင်းကိုပြောပြအောင်နော် ဒီအတွင်းမှာယောဂဝေဒနာအနှိမ့်သက်ခံရလို့မသိမကအဲ့ရတော့လဲပြီးတော့လူလည်းမရတော့မသိတကားဟာအဲ့ဒီလိုလဲတာဝေဒနာကိုကူးကူးတိုက်တိုက်ဥခံပြီးတော့ပြလိုက်တာမို့ဒီလိုတောင်ဝင်ပြီးတော့ယဟနာဖြစ်သွားတယ်ဆိုတာဝိတရုဏအတ္တရာတဏ္ဍာ၄၀တောက်မှာပေါ်ပြထားတယ်ဒီသာအဲ့သဗ္ဗေဓမ္မတော်ကံငါ154မှာလည်းဒါပေါ်ပြထားတယ် ဒုက္ခဝေဒနာပုံမပြင်းထန်လာလို့ပြီးမခံနိုင်တော့အခြေအနေရောက်လာရင်တော့နေရာပြင်းပြီးဆက်မထိုင်နိုင်တော့ထပြီးဘုံအောင်ဆောက်ရတထံတော့မှနေရာမပြင်းရဘူးနေရာမပြင်းတော့ထိုင်ရအဲလိုနေရာမပြင်းတော့ထိုင်တာမှာတထံကိုနာယူတဲ့မိနစ်30တော့မနေဘူး မပြင်းနဲ့ထောင်နိုင်တဲ့ယောဂီကတော့မိနစ်တိုင်းတော့ဒီလိုဝေဒနာတောင်ပြင်းထန်လာရင်ဆက်မထောင်နိုင်လို့ဆိုလို့ဒီမထောင်နိုင်နဲ့ထပြီးတော့ဘုံဘုံပေါက်ပါဒါကလည်းမိနစ်တိုင်းတော့ကြည့်အောင်မထောင်နိုင်လို့ယောက်ျားတရားမျိုးရဲ့ယောဂီဝင်လာတော့ဝေဒနာတမခံနိုင်နေရတကြိမ်ပြင်းပြီးတော့ဆက်ပြီးတော့ထောင်နိုင်ပါလားမိနစ်30တောင် ပြည့်အောင်မထောင်နိုင်သေးတဲ့ယောဂီပဲအဲ့ဒီယောဂီကတော့တထောင်မှမရတဲ့ကြိမ်ထောင်ပြီးတော့ဆက်ပြီးကျောင်းပြီးတော့ထောင်နိုင်မှာလားအဲမိနစ်30အနည်းဆုံးမိနစ်30ထောင်နိုင်တဲ့ယောဂီများကတော့ဝေဒနာပြင်းထန်ရလို့မခံနိုင်ရင်ပြင်းပြီးဆက်မခံနိုင်တော့အာတုဘုံမှဆက်ပါဘုံဆက်ရမှာလဲ သူရရဲ့အကြောင်းလဲရရင်ဝေဒနာပြောက်သွားရင်ဆိုတော့တော့ဆက်ရတာမဟုတ်ပါဘူး။ဘုံကတောက်တာဟာဘုံကတောက်ထိုက်မှဖြစ်တဲ့ခြေရောက်လောက်တာမှုကြာရောက်ကျင်းရောက်ဆောက်ရောက်ဆိုတော့ရာရဲ့ရုပ်တွေကဘာသာလက္ခဏာတန်မြတ်လက္ခဏာပြရအောင်ပြရတာဖြစ်ပါတယ်။ဒါကြောင့်ဘုံကတောက်တဲ့ဆံမှလည်းသူရရဲ့အကြောင်းလဲရရင်ကခဏလေးထမ်းကြောက်လို့ဆံမှလည်းနည်းနည်းနဲ့တော့ဒီလိုမကြောက်ပါဘူး။ဘုံကတစ်ခါကြောက်ပြီးကလေးကျင်ဘာကြောင့်လဲဆိုတော့အချိန်ရရင် တဏှာယူတဲ့မမောပညာပေါက်ရတယ်။တဏှာယူတဲ့မမောပညာပေါက်တဲ့အခါမှာလည်းသိသိပိုက်ပိုက်မသိရဘောဘောမှမကြည့်ဘဲနဲ့မိမိခြေရောက်လောက်ချမ်းနဲ့စိတ်နဲ့သိလိုက်မှတပါရဲတတ်ပါတော့။သိလို့ရှိရင်ဉာဏ်တဏှာတွေကတိုးအားကောင်းတယ်။ဒါကြောင့်ဘုရားကအခဏပြောတယ်လို့ မိနစ်တိုင်းလည်းတောင်တွေ့အောင်မထိုင်နိုင်သေးတဲ့အတရောဂီများမှာတော့ဒီကိန်းကပြင်ပြီးတော့ဆက်ထိုင်မှာအဲတော့နောက်ဒုတိယအကြိမ်ဝေဒနာပြင်းထန်လို့မခံနိုင်လို့ပြင်းနေကုန်တော့မပြင်းနိုင်တော့ခါသိနေတတ်ပါဘာမှလည်းလို့ဆိုတော့အထိုင်ကျင်ကရှိရင်တုတ်တာအကျင့်ပါတိပြင်တော့ပဲစိတ်ကြီးနေတတ်တယ်မနက်နဲ့နားရဲဆိုရင်လည်းပြင်တော့စိတ်ကြီးနေ နည်းနည်းလေးနားလိုက်တယ်နဲ့ပြင်လို့ပဲပုတ်ကြည့်တာဒီလိုနဲ့ပဲဥရိယာတော့မခံရတဲ့တလက်လက်တရားကဖြစ်နေတော့တဏှာရိယာမဖြစ်တော့ဘာသာမလို့တခါတည်းမှာမင်းရဲ့တုံးတဲ့အနည်းဆုံးဆိုင်နိုင်တဲ့ရဲလူကတော့နေရာမတင်လို့အောင်အထူးကြိုးစားရမယ်တခါနဲ့တခါတော့တော်ပြီးကြာကြာခံနိုင်ရမယ်လို့လည်းစိတ်ကိုဆုံးဖြတ်ပြီးကြိုးစားလို့လိုတယ် နောက်တစ်ခါကျ9မိနစ်တိုးထောင်မယ်နောက်နေ့ကျ10မိနစ်တိုးထောင်မယ်အတောက်ကိုပုံတိုးတိုးထောင်ရဒီနေရာမှာလဲစိတ်ပရမဟောစိတ်ကငါထောင်နိုင်တယ်လို့စိတ်ကဆုံးပြလို့ရှိတယ်ဘုရားတော်တန်ထောင်နိုင်ကြတာပဲငါတဏှာပြအောင်ထောင်နိုင်လို့ဒါရောငါငါဘူးမိနစ်40လောက်ပဲလို့စိတ်ကခင်းမိနစ်40တောင်းထောင်နိုင်လို့လို့ဒါကစိတ်ကပိုးပြီးတော့ အဖုံကြကြတိုးတင်ဆုံးရပါတယ်တဏှာကြီးခံငါတဏှာကြီးဘောခံဟောလို့ဆုံးရတယ်တဏှာကြီးဘောခံငါတဏှာကြီးခံဟောလို့ဆုံးရတယ်အဲ့လိုဆုံးရပြီးတော့စိတ်စိတ်ဆိုတော့ဒေဝနေနဲ့ဆုံးရတဲ့မှန်ဖြစ်ဖို့ဒီပါရာဇာခံနိုင်လေတဏှာကြီးကိုဆုံးပေးရလို့ပဲဒီနေရာမှာပဋိပိတွေကဉာဏ်နဲ့အထိုင်အချိန်ညီရလို့မလိုဘူး တစ်ခုမှဈဉ္ဉံနဲ့ထိုင်ညအောင်ဆိုပြီးတော့ဈဉ္ဉံနာရီရဲ့ကြောက်ထိုင်နာနာရီရဲ့ထိုင်ဈဉ္ဉံတနာရီကြောက်ထိုင်နာတနာရီထိုင်အဲ့ဒါလိုလုပ်တယ်ဒီလိုမလုပ်ရပါဘူးထိုင်နာအချိန်ကြာကြာထိုင်နာနဲ့မှခေါင်းရတယ်ဈဉ္ဉံဟာအနည်းဆုံးတနာရီတောက်ရတနာရီနဲ့တနာရီပဲကြာအတိတ်ကမှတရားအတပိုင်းအလောပိုင်းမှာဟောတရားဖတ်တတ်ရတဲ့အခါကျတော့ဈဉ္ဉံကကျော်ရောထိုင်နာက သိနိုင်မှာပေါ့ရောဥပမာသင်္ကကြိုက်တာ40မိနစ်40 45မိနစ်လောက်တော့ဆက်မယ်ခိုင်နာက3နာရီ4နာရီ5နာရီခိုင်မယ်အထက်တိုင်းကြရတဲ့အခါကျတော့အဲ့လိုလုပ်ရတယ်အခုအောက်တိုင်းမှာတော့သင်္ကဗရမမရော့လို့ရတဏှာကြီးတဲ့ဗရမမနှဲလို့ရသင်္ကမာဒီအတ္တနာဒီကုရတုတိကောဟောတိသင်္ကစိုက်သင်္ကရတော့တဏှာတို့ဟာတိတ်အကြာကြီးတည်တတ်မယ်ဒါကအခု ဝိညာဉ်ကြောက်တာနဲ့ပတ်သက်လို့လည်းတတိထားကြရလို့ပြောပြအောင်မယ်ဝိညာဉ်ကြောက်တဲ့အခါမှာဝိညာဉ်ဦးနဲ့ကိုယ်ကိုဆောင်းရမှမမှတ်ထားပြီးရပါလက်ကိုတိုက်ဝင်လဲထားပါဒါမှမဟုတ်နောက်ထပ်ပြည့်ပြီးတော့လက်ချင်းဆက်ဝင်လဲထားပါလက်မထပ်ဝင်တဲ့ကိုတစ်ပတ်တစ်ချက်မှပယ်လိုက်စမှထားပါနဲ့အဲ့ဒါသမာဓိနဲ့ဖြစ်ပါဦး ခေါင်းနဲ့တုပ်နဲ့မထားပါနဲ့ဒီကရှိသုံးလေးတောင်ကဝေးတဲ့နေရာကိုမြတ်ကချထားတဲ့မျက်စိနဲ့တာမန်ကြည့်ဖြစ်နိုင်ရင်ခေါင်းကိုဒင်းနဲ့ပြညှိုးကမ်းထားပါမကြောင့်လဲဆိုတော့ခေါင်းတုပ်နဲ့ဒီကရှိသုံးလေးတောင်လောက်နေရာကိုမျက်စိနဲ့ကြည့်ဖြစ်ရုံမြတ်ကချပြီးတော့ထားပါဘယ်လိုမှမကြည့်ပါနဲ့မကြည့်ဘူးလို့စိတ်ကလည်းဆုံးဖြတ်ထားပါ ကုသိုလ်လုပ်တယ်လားလဲကုသိုလ်လုပ်တယ်စက်တူသူဖြစ်ပြလိုက်တာဒါကဝိညာဉ်ကြောက်နေတဲ့တစ်ချိန်လုံးအဝေးကိုဘေးကိုမကြည့်မိအောင်မျက်စိကိုထိန်းတာတရားကိုမကြည့်ဘူးလို့လည်းဆုံးပြတာကုသိုလ်လုပ်ဖြစ်တယ်လားရင်လည်းကုသိုလ်လုပ်ကိုသိမှတ်ပါသိမှတ်လိုက်ရင်ကုသိုလ်လုပ်ကြတာဘူးတရားကိုမကြည့်လို့တော့ဘူးအဲ့ရအလိုလိုက်ပြီးကုသိုလ်လုပ်ဖြစ်တဲ့တိုင်းမျက်စိကကြောက်ကြည့်နေရင်တော့ဘာဖြစ်မလဲ မျက်စိတရားရာစိတ်ကပါမလို့လားပါနေတော့တမာတိဖြစ်ပလားတမာတိပြက်ပလားတမာတိပြက်တယ်ဒါကြောင့်မလို့မျက်စိလုံလို့စိတ်ယူကြည့်တော့အဲ့ဒါလေစိတ်လိုလိုက်ပြီးတော့မျက်စိတရားရာပြည့်နေအောင်စပြီးတော့ပြည့်နေပြီဆိုလို့ဒီမှာဝိညာဉ်ကြောက်ရမှာတရားတွေ့မလားမတွေ့ဘူးလားမတွေ့ဘူး ဘာဖြစ်လို့လဲသမာဓိမဖြစ်လို့တရားပြုတယ်ဝိပဿနာဉာဏ်ဖြစ်တယ်ဆိုတာသမာဓိဖြစ်အဲ့ဒါအဲ့လိုပေါ်ကြည့်ဒီကြည့်တာကြည့်နေလို့မျက်စိသားရစိတ်ကပါတာပြီးသမာဓိပြည့်နေတော့ခင်ဗျာတော့စိတ်ပြည့်နေတော့ခင်ဗျာတော့သမာဓိဖြစ်တာမလားမဖြစ်ဘူး ဒါကသင်္ကန်းပေါ်ရမှာမျက်စိကိုထိနိုင်လို့မျက်စိလုံးလို့အရေးကြီးဆုံးပဲမျက်တစ်ခါမျက်စိလုံးအောင်မျက်စိနှုတ်ပြီးတတ်တတ်တယ်ဒါလည်းရှိတယ်မျက်စိလုံးအောင်ကမျက်စိကဘယ်မှမကြည့်မရဘူးဆိုပြီးတော့မျက်စိနှုတ်တတ်တယ်အဲ့ဒါငြိမ်မလားမငြိမ်ဘူးလားငြိမ်ဘူးမျက်စိကမှဘယ်မှမကြည့်တော့မှမငြိမ်ဘူးလားငြိမ်ပါရဲ့ ဟမ်ကိုတောက်ခါကိုမိဒီတောက်ခါကိုမိလမ်းမမှာကိုမိသူများများပြန်မလားပေါ်မိမလားမလားအဲ့လိုဘာမလို့လားဘာမှမလို့တမာရီဖြစ်သေးလားအဲ့ဒါမျက်စိကကမကြည့်တာတိတ်တာစောက်ပြီးကြည့်နေလို့လားအဲ့ဒါကတမာရီမဖြစ်ဘူးတဲ့ဒါကအဲ့ဒါပြည့်ရပါမယ် မျက်စိနဲ့မပတ်တာနဲ့မျက်စိတွေကဖွင့်ပြီးသားနဲ့တော့မျက်နှာပါအောင်နော်ဝိညာဉ်ကရှိတဲ့အခါမှာစိတ်ကိုကြောက်ရေခံမှုဒီဒီတော့တာဒီလမ်းလမ်းလိုက်တဲ့အခါမှာတရားတယ်တရားတယ်လို့ဖြစ်ပြီးလမ်းနဲ့လမ်းနဲ့လို့ဖြစ်ပြီးဘယ်လမ်းနဲ့လမ်းနဲ့လို့ဖြစ်ပြီးစိတ်အစိုးလေးဖြစ်ပြီးဒီမှာပါ စိတ်အစေကလူရင်းမဟုတ်တော့လဲအထုကမှာအပူကြီးထောက်တံဖြစ်တယ်စိတ်ကစိတ်အစေကစိတ်ကိုကိုအပြုကံဒီလမ်းတော်ရောက်အောင်ကူညီပြီးတော့ဝိညာဉ်ဆိုင်ရင်စိတ်တစ်ခါကိုပြန့်သွားလွင့်သွားရင်ပြန့်ကုတ်လွင့်ကုတ်ကိုသူ့ပြီးမှဒီလမ်းကိုကြောင်းရှိတာဝန္ဒနာခန္ဓာလွင့်ကုတ်ကိုယ်ကိုတာသေးလို့ပြီးရင်ရလောက်တာ ရတ္တိမှာလင်းကုတ်လင်းကုတ်စိတ်စဉ်းစားလို့ကိုရှိပါအဲ့ဒီလိုဖတ်တဲ့ကြောက်တာပဲဘုရားပြန်ပြီးစမမြောပါစမပါဘုရားစာထတဲ့အခါဘုရားကိုပြည့်စုံတာမမြင်နိုင်ဘူးနော်ဆရာလည်းမပြောရဘူးနော်ဆရာကတရားကဘယ်မှာဆရာကတရားကတာလာလို့ပဲဆန်းတာဒါမှရှိလို့ကောင်းပါတော့ဆရာပြောပြီးရှိမှကလေးကြည့်ရင် ဝါရဏေဖာရလို့ပြီးတော့မှခဏလာကတိကဒီဒီတော့တပေးပေးမှအဲတော့ရဲလာဝါရဏေပြီးတော့ဖာရနဲ့အဲ့လိုတော့ဒီဒီတော့တော့ဒီတော့ကဒီဘဝကလေးနမ်းတော့တော့ဖာရမှာဒီဘဝကိုဝင်နေပြီတယ်ဖာနိုင်တော့အတော့ဖာရရဲ့အရင်စုပြီးမှထူတာကမှမဆိုလို့ရတယ်ဒါကြောင့် စေတဝါတပြံကတပြံကပါပါလဲစောက်ပါဒီမှာမပြောရဘူးနော်မမှန်ပါဘူးနော်အဲ့ဘယ်လောက်နိုင်ငံလောက်နဲ့လို့ကိုဒီမှာလည်းနှေးရလာဥတော်ဒီမှာသူကရောပဲ့လာဒီလိုကောင်းတာလို့နော်ကိုယ်လည်းကြိုက်တယ်အလုပ်ပြန်အလုပ်လာရတယ်ဒီမှာကြတော့ဒီတော့ပြန်အောင်ပြုလုပ်မယ် လာတဲ့အခါကျတော့ပြိတာပဲအဲ့တော့ကြတော့ကြွားရပါတယ်လို့ဒီလမ်းကိုတိုင်းပြအောင်ပြောပြီးရှိပါအဲ့တော့ကြရတဲ့ခါတယ်လို့ဥမ္မနိုင်ငံလာတဲ့အခါမှာကြရတယ်အင်းနဲ့ခါတယ်လို့ဒီလမ်းကိုတိုင်းတိုင်းပြအောင်ပြောကြဒီတော့ဘယ်သိနိုင်သေးတယ်ဆိုလို့ရှိရင်သက်သက်လေးပါထည့်ကြည့်ပါကြားကျင်နဲ့ကြားရနားနဲ့ခါတယ် အဲဒါလိုကျွန်တော်တို့ကတော့ခုပါခုနဘရောတော်ပြီးစိတ်ပါလို့ပြောခုလားဟာရေတုခုနတော့သိတဲ့နဲ့အကြံအယုံတော်ဆိုတာပြိပါပါနော်အဲ့ဒီလိုလက်ဆင့်တဲ့တွေ့တွေ့သွားရင်သင်္ညာတောက်ခံမှာဒီကသမာဓိသမာဓိဉာဏ်ကိုအကောင်းလာတဲ့အတွက်ဘောဓတိဆင်းဆင်းလင်းလင်းတူတူတူတွေ့ရသိရလာပါလိမ့်မယ်ဘုရားဆောက်တဲ့အခါဘုရားဆောက်လိုက်ဒီနာဆောက်လိုက်နဲ့မဆက်ပါနဲ့ အဲ့ဒါလို့ကြောက်ရအောင်တော့ဓမ္မလေးကိုမရနိုင်ပါဘူး။ဘုရားလမ်းကြောင်းကြောင်းတဲ့မှာခောက်တဲ့ခောက်ကြောင်ဆက်တာအဲ့ဒါမှလည်းအမေမာလို့ရတာပဲ။ဘုရားအဆုံးရရင်ပြန်ခလဲဒီကနေ့ဝင်မလိုက်ပါ။ဥမာနေတဲ့တောင်တဲ့ကိုအာရုံတက်ရတယ်ရက်တယ်လို့မိမိလိုက်တယ်တမိမိလိုက်ဖြစ်အဲ့ဥရိယာဘုရားဆက်ပါလက်နေတဲ့ဘာနာတော်ကြီးကိုသိသိနေရမှာ။ဒီမှာပြန်လိုက်ခြင်းကိုဖြစ်တော့ အဲ့ဒီတန်မဲ့ခြင်းလုပ်တယ်ဒီလိုခါကြပြီးအောင်လဲခြင်းနဲ့လဲခြင်းနဲ့လဲခြင်းနဲ့အပင်ကြီးရှိတာအနည်းဆုံး၄၅ချက်ပါမှာတစ်ခုခုနောက်ပြန်လဲတာလေလဲတယ်လဲတယ်လဲတယ်ပဲလို့ဖြည်းဖြည်းလေးရှိပါနောက်ပြန်လဲတာလို့ပြီးတော့အခါကြတော့ရက်လိုက်ပါအဲ့ဒါကိုရှိပါမှန်တယ်ကြွကြမယ်ပုဂ္ဂိုလ်ဖြစ်ပေါ်လာတဲ့ကြွကြင်တယ်လို့ရှိပါ ဒီမှာကြားရတဲ့လမ်းတော့ပါတော်ပါလိမ့်ရှင်ဒီမှာမျိုးဒီမှာကြားတာ